နေနေကြီးအခါကြီးရဲ့ကြီးအလတ်ချိန်မှာတရားရိပ်တာလာပြီးတော့ဘာလောက်ကြတာတော့တရားအထုတ်တယ်ဆိုတာအပေါင်းဆိုင်သွားတာလားအပေါင်းဆိုင်သွားတာလားလို့ဆိုရဲအမေနားလဲသလား ရှေးကတော့အပေါင်းဆိုင်ဆိုတာတရုတ်တွေပဲလုပ်တယ်အခုဒီဘက်ခေတ်ကြတော့မှပဲအယောယောဖြစ်လာတာအဲတော့ရှေးကတော့အပေါင်းဆိုင်သွားတယ်ဆိုတော့ဘသူအားထားတာလဲအဲတရုတ်အားထားတာဟုတ်လားနားလဲပြီလားဟောနားလဲပါပြီခင်ဗျာဟောတတိလူနားမလဲသေးဘူး တရားကိုအာထာရဆိုတာတရားအာထုတ်တာပေါ့ဟုတ်ဘူးလားတရားအာထုတ်တာပေါ့ရှင်းကတော့အဲတရုတ်တွေပဲလောက်ကြတယ်ဒီအပေါင်းဆိုင်ဆိုတာမြန်မာတွေကမလောက်ကြဘူးမလောက်နိုင်လို့တရားအာထုတ်တယ်တဲ့ဘာတရားတွေအာထုတ်တယ်လဲဆိုတော့သီလတမာတိပညာတရားတွေအာထုတ်တယ်ဟုတ်ကဲ့လား သီလအကျင့်နေကျင့်တယ်၅ပါးသီလ၈ပါးသီလ၉ပါးသီလရှင်သာမဏေများက10ပါးသီလယဟန်တော်များက229ပါးသောသီလဒီအကျင့်နေကျင့်တယ်အဲ့ဒါလို့ကျင့်တဲ့ရည်ရွယ်ချက်ကဘာလဲလို့ဆိုတော့စိတ်ထားဖြူစင်ခြင်းလို့စိတ်ထားဖြူစင်တယ်ဆိုတာစိတ်ထဲမှာ အငြင်းမဲကိလေသာတွေရှိတာပြောတာလားမရှိတာပြောတာလားမရှိတာပြောတာဟုတ်ကဲ့လားအဲ့တော့လူရင်းကကိလေသာငြိမ့်ပြီးတော့စိတ်ကလေးဟာဖြူစင်ပြီးကုသိုလ်စိတ်ကလေးတွေကြီးဖြစ်အောင်လေ့ကျင့်ပွားများအထုတ်တာဟုတ်ကဲ့လားအဲ့ဒါကိုပဲလွယ်လွယ်တရားအထုတ်တယ်လို့ပြောတာဟုတ်သလားတရားအထုတ်တယ် ဒီတော့သီလတိတ်ခါသီလအကျင့်သမာဓိတိတ်ခါသမာဓိအကျင့်ပညာတိတ်ခါပညာအကျင့်အဲ့ဒါအကျင့်သုံးပြာတိတ်ခါသုံးပါလို့ခေါ်တယ်ဟုတ်ကဲ့လားဘာသုံးပါတော့အကျင့်သုံးပြာတိတ်ခါသုံးပါ သီလအကျင့်ကိုကျင့်တဲ့အခါကျတော့စဉ်းစားကြည့်၅ပါးသီလကိုစဉ်းစားကြည့်တတ္တဝါရဲ့အသက်ကိုမတတ်ပါဘူးဦးဇင်းတွေလက်အုပ်ချီလက်အုပ်ချီလက်မထောင်နဲ့ခေါင်းမငိုက်နဲ့မမတ်ထိုင်ညောင်းတဲ့အခါတော့လက္ခဏာချချပြီးပြန်ချီရလက်အုပ်ချီတော့တရားယူသည်ဖရာယူသည်သံဃာယူသည် ဃာရဝမင်္ဂလာပေါ့ဒီတော့၅ပါးသီလစဉ်းစားကြည့်တော့ပထမတိခဘုကသတ္တဝါရဲ့အသက်ကိုမတတ်ဖဲရှောင်ကျင်ပါမယ်ဒီလိုမဟုတ်လားဒုတိယတိခဘုကသူတစ်ပါးပစ္စည်းမတရားမယူပဲရှောင်ကျင်ပါမယ်ဟုတ်ကဲ့လားတတိယတိခဘုက အဲ့မှာမှားမှားရင်ရင်မကျင်မဲ့ရှောင်ကျင်ပါမယ်ဟုတ်တယ်မဟုတ်လားမကျင်မိအောင်ရှောင်ကျင်ပါမယ်စတုထသိက္ခာပုဒ်ကလိန်ညာမပြောမိအောင်ရှောင်ကျင်ပါမယ်ဒါမဟုတ်လားပါဠိရပါတယ်တော့နောက်ပင်စမသိက္ခာပုဒ်က သူရာမေရယမစ္ဆပမာဆိုတော့အရက်သေးစာမတော့စားမိအောင်ရှောင်ကျင်ပါမယ်ဟုတ်တယ်မဟုတ်လားရှောင်ကျင်တယ်ဆိုရဲကထိမ့်သိမ့်တာလားလိုက်လျောတာလားဟုတ်တယ်မလားလိန်မပြောပါဘူးလိန်ပြောခြင်းကိုရှောင်ကျင်ပါတယ်ဆိုရင်လိန်ပြောခြင်းဆိုတဲ့ဝစီကနှုတ်အလုတ် ပါဇက်ပြောကို ထိန်းတာမဟုတ်လားနှုတ်ကိုထိန်းတာပေါ့ကာယဝစီကတတ္တဝရဲ့အသက်ကိုတတ်ချင်းမှရှောင်ခြင်းမှမဲမတတ်ပါဘူးဆိုတော့ကအဲ့ဒါကလည်းပဲကိုယ်ကိုထိန်းတာမဟုတ်ဘူးလားတတ်တယ်ဆိုတာတဘာဝအဖြစ်များသောအဖြစ်ကိုယ်နဲ့တတ်တာမဟုတ်လားလက်နဲ့တတ်တယ်ခြေထောက်နဲ့တတ်တယ်ဓာတ်နဲ့တတ်တယ်စသည်ပေါ့အဲ့တော့ မတတ်မိအောင်ရှောင်တယ်ဆိုတာမတတ်မိအောင်ထိမ့်သိမ့်တာမဟုတ်လားထိမ့်သိမ့်တာထို့အတူပဲသူတစ်ပါးပစ္စည်းမတရားမယူပါဘူးဆိုတော့ဘာကိုထိမ့်သိမ့်တာလဲကိုယ်ကိုထိမ့်သိမ့်တာကာယကံလားဝစီကံလားအဲကာယကံကိုယ်ကိုထိမ့်သိမ့်တာခုနပြောတဲ့အတိုင်း လိမ်မပြောပါဘူးဆိုတော့ဘာကိုထိမ့်သိမ့်တာလဲဝစီကံနှုတ်ကိုထိမ့်သိမ့်တာဟုတ်ကဲ့လားအရက်သေးစာမတော့စားပါဘူးဆိုတော့ဘာကိုထိမ့်သိမ့်တာလဲပါတယ်ကိုကိုထိမ့်သိမ့်တာလားနှုတ်ကိုထိမ့်သိမ့်တာလားအရက်တော့တာပါဇက်ကတော့တာမဟုတ်လားအဲ့တော့ပါဇက်ထိမ့်တာမဟုတ်လား ဟမ်အပြောထိန်တာလားအတော့ထိန်တာလားအပြောထိန်ရင်ဖြင့်ဝစီကအတော့ထိန်တာဆိုတော့ဟုတ်ကဲ့လားအဲ့တော့၅ပါးသီလထဲမှာ ကိုယ်ကိုထိန်တာသိက္ခာပုဒ်ဘယ်နှပါးနှုတ်ကိုထိန်တာသိက္ခာပုဒ်ဘယ်နှပါးတော့ ကိုကိုထိုင်းတာပဲနှစ်ပါးပါပါတော့နှုတ်ကိုထိန်းတာဘယ်နှစ်ပါးတော့ဘယ်ဟာပါလဲအဲ့ဒီ၅ပါးကိုလုံခြုံအောင်ထိန်းရင်ကိုခြင်းသီလပြည့်စုံတယ်တဲ့ ဒီ၅ပါးလုံုံပြီဆိုရင်ဒါကြောင့်သူ့ကိုကိုခြင်းသီလခေါ်တယ်နေဆသီလခါဝတ်ပစိုးလို့ဖြစ်ရဖြစ်စေရမယ်တဲ့ခါဝတ်ပစိုးလို့ဖြစ်စေရမယ်ဆိုတာခဏခဏပြင်ဖို့ရမယ်ပြောတာလားမပါဘူးဗျာမပြောတာအဲမြဲနေရမယ်ဟုတ်ကဲ့လားမြဲနေရမယ်ဆိုတော့မချိုးမဖောက်ရဘူး အပြောက်ကြားမထင်စေရဘူးအစွန်းအဆက်အကွက်မထင်စေရဘူးဒီလိုမဟုတ်လားအဲ့ဒါမှကိုချင်းသီလစင်ကြယ်တယ်တဲ့ဒါကြောင့်ကိုချင်းသီလထိန်နိုင်ကြပါစေရဘူးလားဘယ်တော့ကအဲ့ဒါဘာပြောတာလဲ ၅ပါးသီလမြဲကြပါစေလို့မေတ္တာပွားတာမဟုတ်လားသတ္တဝါတိုင်းသတ္တဝါတိုင်း၅ပါးသီလမြဲပြီဆိုလို့ရှိရင်တော့ဗမာပြည်ကြီးမချမ်းသာဘူးလားချမ်းသာပါဘူးကဘာကြီးရောဗမာပြည်ကဘိုးချမ်းသာမှာပေါ့မဟုတ်ဘူးလားဘာကြောင့်လဲဆိုခဏခဏသီလကျိုးနေကြတာကိုဟုတ်ဘူးလားသီလကျိုးတဲ့လူတွေတွေ့ဘူးလား ဘယ်မှာတော့ဘယ်မှာတော့အပေါ်မှာပေါ့မဟုတ်လားမော့ကြည့်ပေါ့သီလကျိုးတဲ့လူတွေအများကြီးပဲဟုတ်ကလားတွေးလားမော့ကြည့်တော့မတွေးဘူးဩအေးဒီတော့ပြောချင်တာကလေ ၅ပါးသီလထဲမှာကိုယ်နှုတ်စိတ်၃မျိုးမှာဘာနဲ့ဘာထိန်းတာပါသလဲကိုယ်နဲ့နှုတ်ထိန်းတာပါတယ်စိတ်ထိန်းတာပါသလားထို့အတူ၈ပါးသီလကြည်လည်းပဲကိုယ်နဲ့နှုတ်ထိန်းတာပဲ၉ပါးသီလကြည်လို့ရှိရင်တော့နောက်ဆုံးမေတ္တာဘာဝနာကတော့စိတ်ထိန်းတာရှေ့က၈ပါးကတော့ကိုယ်နှုတ်ထိန်းတာဟုတ်လားဒီတော့ သီလဆိုတာသဘာဝအားဖြင့်ကိုယ်နဲ့နှုတ်ကိုထိမ့်ပေးတာဟုတ်ကဲ့လားသီလဆိုတာဘာကိုထိမ့်တာလဲထိမ့်တာစိတ်တော့သီလကထိမ့်မပေးနိုင်ဘူးတကယ်လို့သာစိတ်ပါသီလကထိမ့်ပေးရမယ်ဆိုရင်ဟောဒီကယောဂီတွေ9နာရီလောက်ကြာသီလမကျိုးဘူးလားကျိုးရတယ်ဘာကြောင့်တော့သမင်းစာလို့လေ ထမင်းစားတာစိတ်ထဲကစားစားတာမဟုတ်လားအဲစိတ်ထဲကစားစိတ်ထဲကစားနေပြီအဲစိတ်သီလမကျိုးဘူးလားကျိုးတာပေါ့သီလကစိတ်ကိုထိမ့်ပေးတယ်ဆိုရင်လေဟုတ်ကဲ့လားအခုတော့စိတ်ထဲကစာယုံစိတ်ထဲကစိတ်ကူးပြီးစားနေုံနဲ့သီလကျိုးသလားမကျိုးတော့သီလကစိတ်နဲ့ဆိုင်သလား သို့တော်လည်းပဲသွယ်ဝိုက်တိုက်ရိုက်မသက်ဆိုင်ပေမလို့သွယ်ဝိုက်တော့အပြင်တော့သက်ဆိုင်နေဟုတ်ကဲ့လားသွယ်တော့ဖြင့်သက်ဆိုင်နေရှင်သာမဏေများယဟန်တော်များရှင်သာမဏေဝတ်တို့ဆိုကြပါစို့9နှစ်6နှစ်ကြာတယ်ယဟန်တော်များကလည်း9ဝါ6ဝါ10ဝါရလာပြီဆိုတော့သူတို့ရဲ့အလေးအကျင့်ကညာစာစားတဲ့အလေးအကျင့်ရှိသလားမရှိပါဘူး မရှိတော့ညာစာစားစိန်မှာသူတို့တရိယာလားအဲမရဘူးဆိုတော့ကညစာစားခြင်းနဲ့စိတ်ပေါ်အောင်လားအဲ့လိုမပေါ်တာဟာညစာမစားပဲရှောင်ကျင်တဲ့အလေးအကျင့်ကြောင့်ဖြစ်ပေါ်လာတဲ့စိတ်မဟုတ်လားအဲ့တော့သီလကတွယ်ဝိုက်သောအပြင်စိတ်ကိုထိမ့်ပေးတယ်လို့မဆိုနိုင်ဘူးလား တိုက်ရိုက်တော့ထိမ့်မပင်နိုင်ဘူးတိုက်ရိုက်တော့ကိုယ်နဲ့နှုတ်ကိုပဲထိမ့်ပေးတယ်ဟုတ်ကဲ့လားဒါကြောင့်မလို့ဒါနသီလဘာဝနာကိုအဓိပ္ပာယ်ဖွင့်တဲ့အခါကျတော့သီလဆိုသည်မှာကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်ကောင်းစွာထားခြင်းဟုတ်လားသီလဆိုသည်မှာပါတယ်စိတ်ကိုယ်တော်သီလကတက်ရိုက်ထိမ့်ပေနိုင်သလား ထိမ့်ပေးနိုင်ဘူးသွယ်ဝိုက်သောအဖြစ်တော့တစုံတစ်ခုသောအတိုင်းအတာအထိထိမ့်နေပေါ့စိတ်ကိုထိမ့်တာကတော့ဘာဝနာကမှဘာဝနာဆိုတာခုနပြောတဲ့အပေါင်းဆိုင်သွားတာလေဟုတ်လားပါတော့တရားအထုတ်တာဟုတ်ကဲ့လားတတိပဋ္ဌာန်တရားအထုတ်တယ်စိတ်ကိုလေ့ကျင့်ပေးတာမဟုတ်လား သမထကမ္မထာအထုတ်တယ်ဆွဲလေးဝင်နေရှုတယ်ဆိုလဲစိတ်ကိုလေ့ကျင့်ပေးတာမဟုတ်လားလေ့ကျင့်မှများတော့စိတ်ကအများအားဖြင့်လိုသလိုဖြစ်လာတယ်အမြဲတော့မဖြစ်ဘူးအဲ့တော့စိတ်ကိုလေ့ကျင့်တဲ့ဘာဝနာအလုပ်ကြတော့စိတ်ကိုသူကတက်ရိုက်ထိမ့်ပေးတယ်သီလကတော့ကိုယ်နဲ့နှုတ်ကိုပဲထိမ့်ပေးတယ်ဟုတ်ကဲ့လားသဘောပေါက်သလား ယဟန်တော်တို့ရဲ့229သွဲသောသီလသိက္ခာဆိုတာလေကိုယ်နဲ့နှုတ်ထိမ့်ပေးတာပဲကိုယ်နဲ့နှုတ်ထိမ့်ပေးတာပဲယောဂီတွေစောင့်တဲ့၈ပါးသီလဆိုတာလေကိုယ်နဲ့နှုတ်ထိမ့်ပေးတာပဲအဲ့ဒီတည်းမပိုဘူးအဲ၉ပါးသီလကြတော့မေတ္တာပွားတာလေကိုယ်ကူမြောက်သိက္ခာဘုအနေနဲ့ထပ်ဆင်ထားတော့အဲ့ဒီမေတ္တာပွားတာကတော့ ဘာဝနာအလုပ်စိတ်ဖြူစင်စေတဲ့အလုပ်ရှစ်ပါးသီလဆောက်တည်ပြီးရှစ်ပါးသီလပေါ်မှာမေတ္တာ ပွားတာလေးအထွတ်တက်လိုက်တဲ့အခါကျတော့ဘယ်နှပါးဖြစ်သွားတော့အဲကိုးပါးမှာနောက်ဆုံးမေတ္တာ ပွားတာက ကိုနှုတ်ထိန်တာလားစိတ်ထိန်တာလားဒါပေမဲ့သူရှိကကိုနှုတ်ထိန်တဲ့သိက္ခာပုဒ်တွေက ရှစ်ခုဆိုတော့များမနေဘူးလား များနေတော့ခေါ်ရင်များရမလိုက်ရဘူးလားအဲ့တော့တမာရီလို့ခေါ်ရမှာလားသီလလို့ခေါ်ရမှာလားအဲသီလသိက္ခာပုဒ်တွေကများနေလို့ဟုတ်ကဲ့လားမေတ္တာဘာဝနာကိုယ်တိုင်ကတော့တမာရီဘာဝနာသမထဘာဝနာပဲသီလမဟုတ်ဘူးသို့တော်လည်းသူရှိကအခြေခံလာတဲ့သိက္ခာပုဒ်၈ပါးကအားများနေတော့များရလိုက်ပြီးတော့ မေတ္တာဘာဝနာကိုလည်းသီလလို့ဆိုလိုက်တယ်အဲ့တော့၉ပါးတကယ်အဖြစ်မௌကြအဖြစ်တော့သီလကဘာနဲ့ဘာထိမ့်ပေလဲစိတ်ကိုတော့ဘာကထိမ့်ပေလဲဟုတ်ကဲ့လားနည်းနည်းနားထောင်ကြည့်ပါနားထောင်ကြည့်ဖို့ပြောတာနော်လိုက်ဆိုဖို့ပြောတာမဟုတ်ဘူးနော်စဉ်းစားစေခြင်းလို့ သီလဆိုတာကိုယ်နှုံမြာကိုကောင်းစွာထားဖို့စောင့်ရသလေပါတယ်တော့ကိုယ်နှုတ်လုံရင်လူရင်ကြေကွယ်ကောင်းကျိုးပေးမြဲအမှန်ပဲကိုယ်နဲ့နှုတ်ကမကောင်းတာတွေမလုံးမပြောလို့မလို့အပြစ်ကင်းနေပြီဆိုရင် အဲ့ဒီလူရဲ့ကိုယ်အမူအရာနှုတ်အပြောဆိုတာမယဉ်ကျေးဘူးလားယဉ်ကျေးတယ်သို့တော့သူစိတ်ကတော့မယဉ်ကျေးသေးဘူးကြမ်းနေသေးတယ်ပေါ့ကိုနှုတ်လုံရင်လူရင်ကျေးွယ်ကောင်းကျိုးပေးမြဲအမှန်ပေစိတ်ပါလုံရင်ပိုလိုကောင်းတဲ့ွယ်ကောင်းတဲ့ကောင်းအောင်ကြိုးစားလေ သီလကကိုယ်နဲ့နှုတ်ကိုထိမ့်ပေးလို့ကိုယ်နဲ့နှုတ်တော့လုံချုံသွားပါပြီစိတ်ကြံနေသေးတယ်အဲ့ဒီစိတ်ပါလုံရင်ပုံမကောင်းဘူးလားဆိုတော့ပိုကောင်းတယ်ဒါဖြင့်စိတ်ပါလုံအောင်ဘာလုပ်ရဟုတ်ကဲ့လားစိတ်ပါလုံအောင်ဘာဝနာပွားဖို့မြတ်ဖရာကမိန်ခဲ့ပြီကိုနှုတ်စိတ်ထားဤသုံးပါလုံညာချမ်းသာပြီ ဟုတ်သလားတိုင်ပေးရင်ရမလားရထားရင်ကောင်းသလားကဲဆိုသီလဆိုရာကိုနှုံမြာကိုကောင်းစွာထားဖို့စောင့်ရသလေကောင်းစွာထားဖို့စောင့်ရသလေနှစ်ခေါက်ထပ်စို့ ကိုနှုတ်လုံရင်လူရင်ကြီးကွယ်ကောင်းကျိုးပေးမြဲအမှန်ပေကောင်းကျိုးပေးမြဲအမှန်ပေသို့ စိတ်ပါလုံရင်ပို့လို့ကောင်းတကွယ်ကောင်းတဲ့ကောင်းအောင်ကြိုးစားလေကောင်း စိတ်ပါလုံအောင်ဘာဝနာပွားဖို့စိတ်ပါလုံအောင်ဘာဝနာပွားဖို့မြတ်ဖရာကမိန်ခဲ့ပေမြတ် စိတ်ထားဤသုံးပါလုံညာချမ်းသာပေကိုယ်တော်စိတ်ထားဤသုံးပါလုံညာချမ်းသာပေကိုယ်တော်စိတ်ထားဤသုံးပါလုံညာချမ်းသာပေကိုယ်တော်စိတ်ထားဤသုံးပါလုံညာချမ်းသာပေသီလဆိုရာကိုနှုံများကို ကောင်းစွာထားဖို့ဆောင်ရသလေကောင်းစွာထားဖို့ဆောင်ရမလေကိုနှုတ်လုံရင်လူရင်ကြေးွယ်ကိုနှုတ်လုံရင်လူရင်ကြေးွယ်ကောင်းကျိုးပေးမြဲအမှန်ပေကောင်းကျိုးပေးမြဲအမှန်ပေစိတ်ပါလုံရင်ပူလို့ကောင်းတဲ့ွယ်ကောင်းတဲ့ကောင်းအောင်ကြိုးစားလေ စိတ်ပါလုံအောင်ဘာဝနာပွားဖို့စိတ်ပါလုံအောင်ဘာဝနာပွားဖို့မြတ်ဖရာကမိန်ခဲ့ပြီမြတ်ဖရာကမိန်ခဲ့ပြီကိုနှုတ်စိတ်ထားဤသုံးပါလုံညာချမ်းသာပြီကို အဲ့တော့သီလလုံခြုံဖို့မလိုဘူးလားအဲသီလလုံခြုံရင်မဲတော်တော်လေးချမ်းသာပြီသို့တော်စိတ်ကတော့ကြာမနေဘူးလားအဲစိတ်ပါလုံခြုံပြီးဖြူစင်းနေအောင်ဆိုရင်တော့ဘာလုပ်ရမလဲဒါကြောင့်ဒီမှာလာပြီးတော့ဘာဝနာအလုပ်အားထုတ်တာမဟုတ်လားကိုရောနှုတ်ရောစိတ်ရောအပြည့်ကင်းပြီးလုံခြုံနေအောင်ဟုတ်ကဲ့လား အဲ့တော့ကိုနှုတ်ဆောင်စည်းထိမ့်သိမ့်တာနဲ့စိတ်ဆောင်စည်းထိမ့်သိမ့်တာဘယ်ဟာကပိုးလွယ်ကူတော့အဲကိုနှုတ်ဆောင်စည်းထိမ့်သိမ့်တာကပိုးလွယ်ကူတယ်အလွယ်နဲ့အခက်မှာအခက်ကို အရင်ကျင့်ရင်မကောင်းလားကလေးတယောက်ကြောင်းထားတယ်။ကင်လေဒီကလေးက သူကစင်စင်ရဲရဲအိမ်ကလာရတယ်သူအိမ်ပြန်အလုပ်တော်ကြလုပ်နေရမယ်အဲ့တော့သူ့ကိုငါ10တန်းခေါ်တင်ပေးလိုက်ပါမယ်ဆိုပြီး10တန်းတင်ပေးလိုက်ဘယ်နဲ့လဲရမလားအဲ့ဒါပိုခက်တာလောက်ခိုင်းတာမဟုတ်လားကဲဒါဖြင့်ကာယီခါဝေးအစပြီးမူလတန်းကစတင်ပေးလိုက်မယ်ဘယ်နဲ့နေမလဲအဲတဖြည်းဖြည်းတက်မလာဘူးလား အဲဒီတော့အလွယ်နဲ့အခက်ဘယ်ကစရသလဲဒါကြောင့်မို့လို့သီလနဲ့သမာဓိဘာဝနာအကျင့်မှာ သီလကအရင်စရတယ်ဟုတ်ကဲ့လားဒါကြောင့်ဗမာပြည်မှာတချို့ဥပုံနေဥပုံဆောင်နေဆိုပေတဲ့ဆိုတဲ့အခါမှာသီလပဲသူတို့လုံခြုံအောင်ထိမ့်သိမ့်တာဘာဝနာအလုပ်မလုပ်ကြဘူးလေဟုတ်တယ်မဟုတ်လားဘာကြောင့်တော့ခက်သေးလို့ ဟုတ်ကဲ့လားအလွယ်ကသူတို့စလေ့ကျင့်နေတာဒီမှာတော့အလွယ်ကစလေ့ကျင့်သလားတပြိုင်နဲ့ထဲလားအေးဒီကယောဂီတွေကလူတော်တွေကိုမဟုတ်လားလူတော်တွေဆိုတော့အလွယ်ရောအခက်ရောနှမျိုးပြိုင်တူကျင့်လို့ရတယ်ဟုတ်တယ်မလားသူတော်သူတော်သူတော်စွာသူတို့ သရာဖွံဖြိုးဒီသို့သို့မကြိုးဖို့မြင်အဲ့ဒီတိုင်းပဲလူတော်လူတော်လူတော်စွာတို့ဘသူတွေလဲချမ်းမြေကကိုရင်ဥစဉ်ကျော်ကြီးတွေပေါ့ဟုတ်ကဲ့လားလူတော်လူတော်လူတော်စွာတို့သရာဖွံဖြိုးထီတိုးသို့မကြိုးဖို့မြင်နိဗ္ဗာန်ဝင်ကို စိတ်တွင်မျောမှန်းစိတ်တွင်ဖြောင့်တန်းရည်မျောမှန်း၍လူဒံဗါတဲ့တော့လူဒံဘူဇောမြတ်ကြောင်းတော်သည်ဇိနောဗုဒ္ဓမြတ်ဓမ္မဤေမြတာကြည်လေးအောင်ကြီးကိုတာရှိထိန်ဝင်အမောင်ခွင်းလျက်ထွန်းလင်းပါလေ ဟုတ်ကဲ့လားဘယ်သူတွေကထွန်လဲရမှာတော့ချမ်းမြေ့ယောဂီတွေကဘာကြောင့်လဲဆိုသူတို့လူတော့လူတော်တွေမှုဘာကြောင့်လူတော့လူတော်တွေဖြစ်တယ်လဲအဲလွယ်ရောအခဲရောနှစ်ခုလုံးတပြိုင်နက်တည်းကျင့်နိုင်တဲ့ပုဂ္ဂိုလ်တွေမှုဟုတ်ကဲ့လားလူတော်လူတော်လူတော်စွာတို့သရာဖွံ့ဖြိုးဒီတိုးတို့ အဲဆိုသားမှာကဲလူတော်လူတော် သီလသိက္ခာသီလအကျင့်အကြောင်းပြောတာနော်မပြီးသေးဘူးသီလအကျင့်နည်းနည်းလေးသိစရာလေးရှိတာနောက်နေ့မှပြောမယ်ပြီးတော့တမာရိသိက္ခာတမာရိအကျင့်ပညာသိက္ခာပညာအကျင့်ပြောရမယ်နော်ဒါကြောင့်ဘုန်းကြီးတို့ပြိဿဟာအရေးအကြီးဆုံးဖြစ်တဲ့ကိုနှုတ် အပြစ်ကင်းလုံခြုံစေနိုင်တဲ့သီလအကျင့်ကိုလုံလုံခြုံခြုံစောင့်ထိန်ပြီးတော့လုံခြုံလို့ဖြူစင်းနေတဲ့သီလပေါ်မှာအခြေခံပြီးတော့တတိပဋ္ဌာန်ဝိပဿနာတရားကိုကြိုးစားပွားများအထောက်နိုင်ကြသဖြင့်ဝိပဿနာပညာဝိပဿနာဉာဏ်နဲ့အစဉ်စဉ်ရင့်ကျက်ပြီးတော့မဲ့ဉာဏ်ဖူဉာဏ်ဖြင့်နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။ ဒီကနေ့သာသနာတော်နှစ်ဘလောက်တဲ့2551ဆိုရမြတ်စွာဘုရားဖွားမြင်တော်မူတဲ့နေ့ကစရေတွက်တာလားဘုရားဖြစ်တော်မူတဲ့နေ့ကစရေတွက်တာလား ပြိနိဗ္ဗာန်စံပြီးတဲ့နေ့ကစာရည်ထွက်တာဟုတ်လားပြိနိဗ္ဗာန်စံပြီးနောက်တစ်နှစ်ကစာရည်ထွက်တာနော်ရည်ထွက်တော့ဘယ်လောက်ရှိသွားပြီဒါဖြင့်ရင်ဖျားဖြစ်တော်မူသည့်နှစ်မှစ၍ရည်တွက်ရင်တော့ဘယ်လောက်ဖြစ်မလဲဘယ်လောက် 2565ဘုရားဖြစ်တော်မူသည့်နှစ်မှစာရည်တွေ့ရင်2595နော်သာသနာနှစ်ကိုတကယ်အစစ်ရည်တွေ့မယ်ဆိုရင်တော့ဘုရားဖြစ်တော်မူသည့်နှစ်မှစာရည်တွေ့ရမှာပေါ့အဲ့ဒီကလေးကစပြီးတော့ဗုဒ္ဓသာသနာတော်ထွန်းလာတာမဟုတ်လား အဲဒါအဲဒါလို့ဘုရားဖြစ်တော်မူသည်နှစ်မှစရည်တွေ့ရင်သာသနာတော်သက်တမ်းဘယ်လောက်ရှိသွားပြီ2595မြတ်စွာဘုရားပြိဋိဘံစံတော်မူပြီးနောက်တစ်နှစ်ကစပြီးရည်တွေ့တော့2550ခုဘာကြောင့်အဲ့ဒီအခါကျမှရေတွက်တာလဲလို့ဆိုတော့မြတ်စွာဘုရားပြိဋိဘံစံတော့ အဇာတသဘယင်နဲ့အရှင်မကတ္တဗတိုင်ပင်ညတော့သူတို့မဟာတက္ကရင်နဲ့သာသနာနှစ်ကိုညှိကျင်ကြတာညှိကျင်ကြတော့မဟာတက္ကရင်ကိုဖြိုးပြီးတော့မြတ်စွာဘုရားပြိဋိဘံစံပြီးနောက်တစ်နှစ်ကစပြီးမဟာတက္ကရင်လည်းတစ်နှစ်သာသနာတော်နှစ်လည်းတစ်နှစ်လို့အဲလိုရေးတွက်လိုက်ကြတာဒါကြောင့်မလို့ သာသနာတော်နှစ်2551ခုနှစ်ဒီတော့ဒီကနေ့သာသနာတော်နှစ်2551ခုမြန်မာနှစ်1369ခုနှစ်တပေါင်းလာပြီကျော်2ရက်3နာရီနဲ့ဘလောက်တော့မိနစ်40မှာတရားဝတ်စတယ်နော်မနေ့ကဘာတွေဟောခဲ့လဲ သီလဟောရတယ်ဟုတ်လားသီလဆိုတာမာကိုခေါ်တာလေကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်ကောင်းစွာထားခြင်းဟုတ်လားကိုယ်နဲ့နှုတ်အပြစ်ကင်းအောင်ကောင်းစွာထားခြင်းဆိုတာအပြစ်မကင်းတာတွေမပြောမိမလုံးမိအောင်စောင့်စည်းထိမ့်သိမ့်ထားတာမဟုတ်လား ဒါသီလဆိုတာကိုယ်နဲ့နှုတ်ကိုစောင့်စည်းထိန်သိမ်းခြင်းတို့လိုပြောရဲ့ဟုတ်ကဲ့လားတို့လိုပြောရင်ဘယ်လိုပြောရမလဲစောင့်စည်းကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်စောင့်စည်းထိန်သိမ်းခြင်းဟုတ်ကဲ့လားဒီတော့အဲ့လိုကိုယ်နဲ့နှုတ်အပြစ်ကင်းစေခြင်းလို့စောင့်စည်းလို့တဲ့ပုဂ္ဂိုလ်များဟာ ဘာကြောင့်များကိုနဲ့နှုတ်ကိုစောင့်စည်းထိမ့်သိမ့်ထားလို့တာလဲကိုနဲ့အပြစ်မကင်းတာမလုံးမိအောင်လက်အုပ်ချီလက်အုပ်ချီလက်အုပ်ချီလက်အုပ်ချီညောင်းမှလက်ကလေးခဏချလက်အုပ်မချီရင်တရားစီစိတ်မရောက်ဘူးကိုစိတ်ဒီစိတ်ရောက် အပြစ်မကင်းတာတွေမလုံးမိအောင်ကိုကိုစောင့်စည်းထိမ့်သိမ့်ထားတဲ့ကာယကံ အပြစ်မကင်းတာတွေမပြောမိအောင်နှုတ်ကိုစောင့်စည်းထိန်သိမ်းထားတယ်။ဘာကြောင့်စောင့်စည်းထိန်သိမ်းရင်ရသလဲ။ဒီတိုင်းလွတ်ထားရင်ပုံမကောင်းဘူးလား။ကိုယ်ကလည်းလှုပ်ချင်တာလှုပ်နှုတ်ကလည်းပြောချင်တာပြောအဲ့လိုဆိုလို့ရှိရင်မလွတ်လပ်ဘူးလား။ဟမ်အဲ့လိုလွတ်လွတ်လပ်လပ်နဲ့ထင်ရပြောထင်ရလောက်ရတာမကောင်းဘူးလား။ အဲတချို့မှအဲ့လိုပဲထင်ရပြောထင်ရလုပ်နေတာမရှိဘူးလားဘယ်မှာတော့ကိုင်းမှာမပြောလဲသိပါတယ်မပြောပါနဲ့ဟုတ်ကဲ့လားမပြောလဲသိပါတယ်မပြောပါနဲ့ဒီတော့မဆောင်စည်းပဲနဲ့ထင်ရပြောထင်ရလုပ်တယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်ကိုအကျင့်ကောင်းတယ်ခေါ်မလားအကျင့်ပြတ်တယ်ခေါ်မလားအကျင့်ပြတ်တယ်ဟုတ်လား အဲ့ဒါကိုပဲရှေးလူကြီးတွေကသကလုံးတစ်လုံးနဲ့သုံးနေတယ်မဟုတ်လားသီလကြောင်နေတဲ့ဟုတ်လားပါတယ်တော့သီလကြောင်ဆိုတာသီလမဖြူစင်ဘူးသူတို့သီလဟာကြောင်ကြားနေတယ်လို့ပြောတာမဟုတ်လားအဲသီလကြောင်နေတဲ့အကျင့်ပြက်တွေသီလကြောင်နေတဲ့ဒီတော့မြတ်စွာဘုရားဟောတဲ့ဒေသနာတစ်ခုပြောခြင်းလို့အဲ့ဒါပြောတော့ပါ အဲ့ဒီအပြစ်မကင်းတာမပြောရပြောရမှာမရှိဖဲထင်ရပြောနေတဲ့ပုဂ္ဂိုလ်တွေအပြစ်မကင်းတာလောက်ရမှာမရှိဖဲထင်ရလောက်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေဟာသူတို့ထင်ရလောက်တာ အရှက်အကြောက်ရှိလို့လားမရှိလို့လားရှိပါဘူးမရှက်တာကတော့အပြစ်ကင်းတာအပြစ်မကင်းတာပြောရတာရှက်เสียကြီးပဲလို့သူတို့မှခံယူချက်မရှိဘူး ဘာပဲဖြစ်ဖြစ်ပြောရပြီးရောဆိုပြီးပြောချလိုက်တာပဲအပြစ်မကင်းတာလောက်ရမှရှက်เสียကြီးပဲလို့ဒီလိုခံယူချက်မရှိဘူးခံယူချက်မရှိတော့ဘာပဲဖြစ်ဖြစ်လှုပ်ချင်တာလှုပ်ချလိုက်တာပဲအဲ့ဒါသူတို့မှသီလလုံခြုံသလားပျက်စီးသလားဒါဖြင့်စောင့်စည်းထိမ့်သိမ့်တဲ့ပုဂ္ဂိုလ်တွေကတော့ဘာကြောင့်စောင့်စည်းထိမ့်သိမ့်တာလဲ အပြင်မကင်းတဲ့ဟာပြောရမှာရှက်เสียကြီးပဲဒါဖြင့်ငါမပြောပါဘူးလိန်ပြောရမှာရှက်เสียကြီးပဲငါတော့မပြောပါဘူးလိန်ပြောတယ်ဆိုတာကနောက်ကြတစ်ချိန်ချင်းကြပေါ်တာပဲမဟုတ်လားအဲရှက်เสียမကောင်းလားအဲရှက်เสียကြီးပဲလို့သဘောပေါက်ခံယူချက်ရှိတော့လိန်ပြောသလားစောင့်စည်းထိမ့်သိမ့်နေဟုတ်ကဲ့လားစောင့်စည်းထိမ့်သိမ့်နေထို့အတူပဲ သူတို့ဘာပိစိမတရားယူရမှာရှက်เสียကြီးပဲလို့ခံယူချက်ရှိတဲ့ပုဂ္ဂိုလ်ကတော့သူတို့ဘာပစ္စည်းယူရဲ့လားမရှိပါဘူးဗျာစောင့်စည်းထိမ့်သိမ့်မှုမရှိဘူးလားမရှိပါဘူးဗျာသူကတော့သီလလုံခြုံသလားပြည့်စည်သလားလုံခြုံတယ်နော်အဲ့တော့သီလလုံခြုံတယ်ဆိုတာဘာကြောင့်လုံခြုံတာလဲ အရှက်အကြောက်ရှိလို့ဟုတ်ဘူးလားအပြစ်မကင်းတာလောအမှရှက်เสียကြီးခိုးအမှရှက်เสียကြီးတိုက်အမှဆက်ရှက်ရှက်เสียကြီးသူတို့ပစ္စည်းမတရားယူအမှရှက်ရှက်เสียကြီးဘုန်းကြီးတွေတိုက်အမှလည်းရှက်เสียကြီးဟုတ်ဘူးလားဒါရှက်เสียမကောင်းလားအေးကဘာအလဲတကယ်ရှက်ဖွယ်ကြီးပဲနော်ဘုရားဗဒနာမည်ခံပြီး အဲ့ဒါလို့ရှက်ရင်လောက်ပါမလားလောက်ပါဘူးခင်ဗျာအဲ့တော့အဲ့ဒါလို့သီလမလုံးယုံမှုဆိုတာရှက်လို့လားမရှက်လို့လားရှက်လို့ပါခင်ဗျာတခါအဲ့ဒီအပြစ်မကင်းတာလောက်တဲ့အတွေ့ပြောတဲ့အတွေ့မကောင်းညို့ဆိုးကြိုးကနောက်ကလိုက်လာမယ်ဆိုတာကို မသိဘူးလားသိပါဘူးသိတယ်သိတော့လည်းပဲ နောင်ခါလာနောင်ခါစေဖြစ်ချင်တာဖြစ်အခုငါလှုပ်ချင်တာလှုပ်ရပြီးငါပြောချင်တာပြောရပြီးရောဆိုပြီးတော့ပြောချလိုက်တယ်ပြောချလိုက်ပြီးတဲ့အခါကျတော့ဝိုင်းပြီးတော့ကဘာကအော်ကြအင်ကြနဲ့ကြတယ်ဒီလိုမဟုတ်လားအဲ့ဒါနောက်ကကောင်းကောင်းယူလားဆိုယူလားအဲဆိုယူတို့မကြောက်ဟုတ်ကဲ့လားဆိုယူတို့မကြောက်ဘူးဆိုတော့ဘာလုပ်တော့မလုပ်သင့်တာ အပြစ်မကင်းတာလုပ်တယ်မပြောသင့်တာအပြစ်မကင်းတာပြောတယ်ဟုတ်ကဲ့လားအဲ့တော့မလုံခြုံဘူးဆိုတာသီလမလုံခြုံဘူးဆိုတာအရှက်မရှိ အကြောင်းမရှိလို့မဟုတ်ဘူးလားနောက်ဒီတဲ့ဆိုတဲ့ဆိုရဆိုလို့ရှိရင်တော့ကွယ်လွန်ပြီဆိုလို့ရှိရင်ဘယ်ဒုက္ခတိဘဝရောက်ရမှာမဟုတ်လားအခုဆိုလို့ရှိရင်အဲ့ဒီအဝိဇိမှာအဲ တော်တော်များများရောက်နေပြီမဟုတ်လားဟုတ်ကဲ့လားအဲသူတို့ကလည်းစောင့်နေကြပြီလာကြဆိုပြီးဟုတ်ဘူးလားအဲ့ဒါစောင့်စည်းလို့လားမစောင့်စည်းလို့လားအဲမစောင့်စည်းတော့ကောင်းကျိုးလားဆိုးကျိုးလားအဲ့ဆိုးကျိုးမကြောက်ဘူးဆိုရင်လည်းမစောင့်စည်းဘူးမရှက်ဘူးဆိုရင်လည်းမစောင့်စည်းဘူးအဲရှက်တဲ့ပုဂ္ဂိုလ် ကြောက်တဲ့ပုဂ္ဂိုလ်ကတော့စောင့်စည်းတယ်မဟုတ်ဘူးလားအဲစောင့်စည်းတော့ရှက်တဲ့ပုဂ္ဂိုလ်ကြောက်တဲ့ပုဂ္ဂိုလ်ကသူသီလမလုံးကျုံဘူးလားမလုံးကျုံတယ်ဟုတ်ကဲ့လားဒီတော့သီလလုံခြုံမှုမလုံခြုံမှုဟာအကြောင်းပါလေအရှက်ကြောက်ပဲဟုတ်ကဲ့တယ်မဟုတ်လားအရှက်ရှိရင်လည်း စောင့်စည်းထိမ့်သိမ့်နဲ့လုံယုံနဲ့အကြောက်ရှိရင်လည်းစောင့်စည်းထိမ့်သိမ့်နဲ့လုံယုံနဲ့ရှက်တာကိုခိရိလို့ပါဠိစကားလုံးအဘိဓမ္မာစကားလုံးနဲ့ခေါ်တယ်ရှက်တဲ့စိတ်ကိုခိရိလို့ခေါ်တယ်ကြောက်တဲ့စိတ်ကိုဥတ္တပလို့ခေါ်တယ်ဟုတ်ကဲ့လားရှက်တဲ့စိတ်ကိုခိရိလို့ခေါ်တယ်ကြောက်တဲ့စိတ်ကိုဥတ္တပလို့ခေါ်တယ်အဲ့ဒီတော့ အဲ့ဒီဟိရိဝတ္တပအရှက်အကြောက်တရားနှစ်ပါးရှိလို့သီလဆောင်စည်းထိမ့်သိမ်းရပြီလုံခြုံရပြီဆိုလို့ရှိရင်တော့လောကကြီးချမ်းသာနေမလားဆင်းရဲနေသတ္တတော်တိုင်းချမ်းသာတယ်သတ္တတော်တိုင်းချမ်းသာတယ်ဒါကြောင့်မို့မြတ်စွာဘုရားကအဲ့ဒီအရှက်အကြောက်တရားနှစ်ပါးကိုလောကဆောင်တရားနှစ်ပါးတဲ့ပါတယ်တော့ ဒီတရားနှစ်ပါးသာရှိရင်တော့လောကတ attva တွေချမ်းသာပြီဒီတရားနှစ်ပါးသာမရှိလောကတ attva တွေဆင်းရဲပြီဒါပြောတယ်ဒါကြောင့်အဲ့ဒီတရားနှစ်ပါးကိုလောကဆောင်တရားနှစ်ပါးတဲ့ဘယ်သူမိတ်ကြတာလဲအင်္ဂုတ္တရနိကေဒွိကနိဗ္ဗာန်မှာမိတ်ထားတယ်သူကိုပါဠိလိုလောကပါဠတရားလို့ခေါ်တယ်။မခေါ်လဲ။လောက လောကလောကကို လူတို့ကိုတတ္တဝါတို့ကိုပါဠိစောင့်တဲ့တရားနှစ်ပါးလောကပါဠိလောကကိုစောင့်ရှောက်တဲ့တရားနှစ်ပါးတဲ့ဘယ်သူနဲ့ဘယ်သူလဲဟိရိနဲ့ဝတ္တပအရှက်နဲ့အကြောင်းဟုတ်ကဲ့လားအရှက်နဲ့အကြောင်းဒီတော့အဲ့ဒါကိုမြတ်စွာဘုရားက လောကကိုစောင့်ရှောက်တဲ့တရားနှစ်ပါးလို့ ဆိုတာမှားသလားမှန်သလားမှန်ပါဗျာအမှန်မှန်တော့မြတ်စွာဘုရားတရားတော်လည်းတိတ်တဘာဝကြတာစဉ်းစားလေတဘာဝကြမှန်းသိလေပဲဒီတော့အဲ့ဒီရှက်တယ်ကြောက်တယ်ဆိုတာကလည်းပဲကုသိုလ်အကုသိုလ်ကောင်းမှုမကောင်းမှု နားလည်မှရှက်တတ်ကြောက်တတ်မှာမဟုတ်လားကုသိုလ်အကုသိုလ်ကောင်းမှုမကောင်းမှုနားမလဲရင်ရှက်တတ်ကြောက်တတ်ပါမလား မကောင်းမှုလည်းကောင်းတယ်လို့ထင်မှာပေါ့ဟုတ်ဘူးလားကောင်းတယ်ထင်တော့လည်းပဲရဲရဲဝံ့ဝံ့ပြောင်ပြောင်တင်းတင်းလောက်တာပေါ့အဲ့ဒါကောင်းမှုမကောင်းမှုနားလည်လို့လားနားမလည်လို့လားနားမလည်လို့ကုသိုလ်ကံအကုသိုလ်ကံနားမလည်လို့ကောင်းမှုဆိုတာကောင်းတဲ့အလုပ်ဆိုတာကုသိုလ်ကံမကောင်းတဲ့အလုပ်ဆိုတာအကုသိုလ်ကံအဲ့ဒါနားမလည်တဲ့အခါကျတော့ ကောင်းမှုမှမကောင်းမှုမှမှမသိဘူးဆိုတော့ကရှောင်ရမယ်မရှောင်ရဘူးရှက်เสียပဲကြောက်เสียပဲလို့သိပါဦးမလားမသိတော့အရှက်မရှိ အကြောက်မရှိပြောင်ပြောင်တင်းနေမယ်အကုသိုလ်အမှုတွေပြောတယ်လုပ်တယ်ဒီလိုမဟုတ်ဘူးလားအဲ့တော့အဲ့ဒီကောင်းမှုမကောင်းမှုခွဲခြားမသိတာဟာဗုဒ္ဓတရားတော်ကိုမလေ့လာလို့ပေါ့မဟုတ်ဘူးလား ဗုဒ္ဓတရားတော့လေ့လာရင်တော့ကောင်းမှုမကောင်းမှုခွဲခြားတတ်မှာပေါ့ဟုတ်လားအဲ့တော့ဗုဒ္ဓတရားတော်မှမလေ့လာဘူးသိလည်းမသိဘူးဆိုတော့သူ့ကိုဗုဒ္ဓဘာသာပြောရမှာလားဗုဒ္ဓဖာသာပြောရမှာလားအဲဗုဒ္ဓဖာသာဝင်နေဟုတ်လားအဲ့လိုဖြစ်မှာပေါ့အဲ့တော့ကောင်းမှုမကောင်းမှုသိတာ ကောင်းမနဲ့မကောင်းမှုခွဲခြားသင်ကြားပေးတာကဗုဒ္ဓတရားတော်ကကုသလာသအနဝိဇ္ဇဒုက္ခဒုက္ခဝိပါကလက္ခဏာတဲ့ကောင်းမှုကုသိုလ်ဆိုတာအပြစ်ကင်းတယ်တဲ့အကုသလာသဝိဇ္ဇဒုက္ခဝိပါကလက္ခဏာတဲ့မကောင်းမှုအကုသိုလ်ဆိုတာအပြစ်မကင်းဘူးတဲ့ပေးတော့လဲဆိုကြဆင်းရဲကြပေးတယ်တဲ့ကောင်းမှုကုသိုလ်ဆိုတာအပြစ်ကင်းတယ်တဲ့ပေးတော့လဲကောင်းကျိုးချမ်းသာကြပေးတယ်တဲ့ အဲ့ဒါကောင်းမှုမကောင်းမှုခွဲပုံပဲသဘာဝမကြဘူးလားရတယ်ဟုတ်လားကိုင်းလိုက်ဆိုအပြစ်ကင်း၍ကောင်းကျိုးချမ်းသာပေးသောသဘောရှိသောတရားသည်ကောင်းကျိုးချမ်းသာပေးသောအလုတ်သည်ကောင်းမှုကုသိုလ် အပြစ်ကင်း၍ကောင်းကျိုးချမ်းသာပေးသောအလုတ်သည်ကောင်းမှုကုသိုလ်ဆိုနည်းနည်းလေးထည့်လိုက်ကြအောင်ဆိုအပြစ်ကင်း၍ကောင်းကျိုးချမ်းသာပေးသော အပြောနှင့်အလုပ်သည်ကောင်းမှုကုသိုလ်ဆို ပြစ်မကင်း၍ဆိုးကြိုဆင်းရဲကြိုးကိုပေးသောအပြောနှင့်အလုတ်သည်မကောင်းမှုအကုသို့အပြစ်မကင်း၍ဆိုးကြိုဆင်းရဲကြိုးကိုပေးသောအပြောနှင့်အလုတ်သည်မကောင်းမှုအကုသို့ တော့အဲ့ဒီမြတ်စွာဘုရားခွဲပြတဲ့ကောင်းမှုနဲ့မကောင်းမှုဟာသဘာဝမကျဘူးလားကျတယ်အဲ့ဒါကိုလေလဲလေလာတဲ့နားလဲနားလဲသဘောပေါက်တယ်ဆိုရင်တော့ကောင်းမှုမကောင်းမှုခွဲကြပြီးသိမှာပေါ့သိလို့ရှိရင်မကောင်းမှု तू မရှောင်မေဘူးလားကောင်းတာပဲကောင်းမှုပဲ तू လုပ်မယ်ပေါ့မဟုတ်ဘူးလားအဲ့တော့အခုတော့ကောင်းမှုမကောင်းမှုဘာမှမသိပဲနဲ့ ထင်ရလောက်တယ်ထင်ရပြောတယ်ဆိုတော့သူသိလို့လားမသိလို့လားသိတဲ့လူကိုကျမ်းဂန်ကပန္တိတပညာရှိလို့ခေါ်တယ်မသိတဲ့နားမလဲတဲ့လူတော့ဘာခေါ်တော့ဟဲ့ဘာလာတယ်ဟုတ်တယ်မဟုတ်လားမသိတဲ့နားမလဲတဲ့လူကတော့ဘာလာတယ်သိတဲ့နားလဲတဲ့လူကတော့ပန္တိတတယ်ဟုတ်ကဲ့လား အဲ့ဒါတွေသိလို့နိုင်နိုင်ချွတ်ချွတ်စဉ်းစားလေတဖြည်းဖြည်းတရေရေပိုးပိုးပေါ်လေပေါ်မလာဘူးလားဘာတွေပေါ်လာဟဲ့လူမိုက်တွေပေါ်လာဩတို့နိုင်ငံဘာလာတွေတဲပေါ်ပါလားမဟုတ်ဘူးလားဘာလာတွေတဲပေါ်ပါလားလို့ဘာလာဆိုတာအဲမသိတဲ့လူမိုက်တဲ့လူဒါကြောင့်မို့အင်္ဂလိပ်ကအဲဘာလာကို foolish လို့ပြဘာသာပြန်တယ် foolish ကိုဗမာကတချို့ကလူယူလူအအဲ့လိုဘာသာပြန်တယ်အမှန်ကတော့မသိတဲ့လူကိုပြောတာအကောင်ဆိုအကြောင်းအကျိုးမသိတဲ့ပုဂ္ဂိုလ်ဘာလာ foolish ဒီတော့ပြောချင်တာကကောင်းမှုမကောင်းမှုခွဲခြားသိရင်မကောင်းမှုလောက်တာရှက်เสียရပဲဒါကြောင့်မရှောင်မိဘူးလားရှောင်ရင်သီလမလုံးကျုံဘူးလား ကောင်းမှုလုပ်တာတော့ကောင်းကျိုးချမ်းသာဒါကတော့ဂုဏ်ယူစရာပဲဆိုပြီးကောင်းမှုကုသိုလ်ပဲလုပ်မှာပေါ့ဒီတော့အရှက်အကြောက်မရှိတာဘာလို့လဲဆိုတော့ကောင်းမှုမကောင်းမှုကိုခွဲခြားပြီးသိလဲမသိယုံလဲမယုံလို့မဟုတ်လားအဲ့ဒီကောင်းမှုမကောင်းမှုခွဲခြားသိဖို့ကလည်းပဲဘယ်တရားတော်တွေမှာပါတယ်လဲဗုဒ္ဓတရားတော်တွေထဲမှာပါတယ် ဟုတ်တယ်မဟုတ်လားအဲ့တော့ဗုဒ္ဓတရားတော်ကိုသိနာလေတဲ့ပုဂ္ဂိုလ်ဆိုရင်ကောင်းမှုမကောင်းမှုမခွဲခြားတတ်ဘူးလားမသိတဲ့လူကြတော့အဲ့တော့အဲ့ဒီမသိတဲ့လူကိုဗုဒ္ဓဘာသာလို့ခေါ်လို့ရမလားမရဘူးဟုတ်ကဲ့လားသူကိုဗုဒ္ဓကိုးကွယ်တဲ့ပုဂ္ဂိုလ်လို့ခေါ်မရဘူးဒါဖြင့်သူဗုဒ္ဓတရားတော်ကိုကိုးကွယ်တဲ့ပုဂ္ဂိုလ်လို့ခေါ်လို့ရမလားမရဘူး ဗုဒ္ဓရဲ့တပိသာဝကသံဃာကိုကိုးကွယ်တဲ့လူလို့လို့ခေါ်လို့ရမှာအဲ့တော့သူယရဏသုံးပါမယုံကြည်မကိုးကွယ်ဘူးပေါ့အဲ့ဒါလို့ဆိုတော့ယရဏသုံးပါမှမယုံကြည်မကိုးကွယ်ရင်ဖရာဟောဒေသနာအတိုင်းသူနားလည်ပါမလားနားမလည်ရင်ဒေသနာနဲ့ဆန့်ကျင်တာတွေမလုပ်ပေဘူးလားလောက်တဲ့အခါကျတော့သူ့မှာကောင်းကျိုးတွေရမလားဆိုးကျိုးတွေရမလားဟုတ်ကဲ့လား အဲ့ဒီသဘောနားလဲတယ်နော်အဲ့ဒါမြတ်စွာဘုရားဟောထားတာကိုဗမာလူရှင်းပြတာမြတ်စွာဘုရားကဘလိုဟောထားတယ်ကောင်းဆိုနှစ်တန်းကံတရားနဲ့သုံးပါးယရနာယုံရင်လေနားလဲသလားကောင်းဆိုနှစ်တန်းကံတရားနဲ့သုံးပါးယရနာယုံရင်လေ ဆိုကံပြုရန်ရှက်ကြောင်များလို့သီလတရားလုံးကြုံပေသဘောပေါက်သလားကောင်းဆိုနှစ်တန်းကံတရားနဲ့သုံးပါးယရနာယုံရင်လေဆိုကံပြုရန်ရှက်ကြောင်များလို့သီလတရားလုံးကြုံပေဆိုကံဆိုတာကောင်းမှုတွေလားမကောင်းမှုတွေလားအဲ့တော့ ကောင်းမှုမကောင်းမှုနဲ့ယရဏသုံးပါးယုံရင်တော့မကောင်းမှုပြုဖို့ရရှက်တယ်ကြောက်တယ်ဒါကြောင့်မကောင်းမှုမပြုမပြောပဲစောင့်စည်းထိမ့်သိမ့်နေပေါ့မဟုတ်လားအဲ့တော့သီလမလုံးယုံဘူးလားဒါဗုဒ္ဓတရားယရဏသုံးပါးမရှိကမကိုးကွယ်မယုံကြည်လို့ကျောင်းကြီးတဂရေသံကျောင်းကြီးတဂရေဆောက် ပိုက်ဆံရှိလို့ဆောက်တာမယုံကြည်ဘူးဆိုရင် तू ဘုရားဘာသာဟုတ်မလားအဲအဲ့လိုဆိုရင် तू ကောင်းမှုမကောင်းမှုခွဲရမလားမခွဲရရင်မကောင်းမှုပြုရမှာ तू ရှက်ပါမလားကြောက်ပါမလားမကြောက်ဘူးဆိုလို့ရှိရင်တော့မကောင်းမှုပြောလဲပြောမှာပဲလှုပ်လဲလှုပ်မှာပဲအဲ့ဒါလို့ဆိုရင်သီလလုံခြုံမလားပြည့်စုံမလားပြည့်စုံပါဘူးဟုတ်ကဲ့လားအဲ့ဒါလဲအင်္ဂုတ္တရနိကေမှာမြတ်စွာဘုရားဟောထားတာကိုအခုဘာသာပြန်ထားတာ ကောင်းဆိုနှစ်တန်းကန္တရာနှင့်သုံးပါးယရနာယုံရင်လေဆိုကံပြုရန်ရှက်ကြောင်များလို့သီလတရားလုံးကြုံပေသီလလုံးတဲ့ပုံကိုဆိုတာကိုယ်နဲ့ရောနှုတ်နဲ့ရောမကောင်းမှုမပြုမပြောတော့သူရဲ့ကိုယ်နှုတ်ဟာညစ်မညစ်မဲနေလားစင်ကြဲနေလားကိုယ်အလုပ်ဖြူစင်းနေတယ်စင်ကြဲနေတယ်ဆိုတာပြန်တွေးမိရင်အဲ့ဒီပုံကို ဝမ်းသာမလားဝမ်းနေမလားဝမ်းသာပြီဆိုလို့ရှိရင် तू စိတ်မချမ်းသာဘူးလားအဲ့ဒီချမ်းသာတဲ့စိတ်နဲ့မြတ် तू တရားအထုတ်လိုက်မယ်ဆိုရင်တော့တမာရိဉာဏ်များမရလွယ်ဘူးလားဟုတ်ကဲ့လားကောင်းဆိုနှစ်တန်းကံတရားနဲ့သုံးပါးယရနာယုံရင်လေသို့ကံပြုရန်ရှစ်ကြောင်များလို့သီလတရားလုံးုံပေ သီလလုံလင်းကြည်ရွှင်လန်းလို့ဝမ်းသာအာရနိသိမ့်မေသီလလုံတယ်ဆိုတာကိုယ်နဲ့နှုတ်အပြစ်ကင်းနေတာပြောတာမဟုတ်လားကိုယ်နဲ့နှုတ်အပြစ်ကင်းစင်ကြဲနေပြီဆိုလို့ရှိရင်တော့စိတ်ထဲမှာကြည်လင်ရွှင်လန်းမှုမဖြစ်ဘူးလားဝမ်းမသာဘူးလားမနှစ်သက်ဘူးလားအာမရဘူးလားအဲ့လိုဆိုရင်မချမ်းသာဘူးလားအဲ့တော့သီလလုံဖို့မလိုဘူးလား လုံဖို့ရအတွက်အဆက်ကြောက်ရှိဖို့မလိုဘူးလားအဆက်ကြောက်ရှိဖို့ရအတွက်ကောင်းမှုမကောင်းမှုခွဲခြားနားလည်ဖို့မလိုဘူးလားကောင်းမှုမကောင်းမှုခွဲခြားနားလည်ဖို့ရအတွက်ယရဏသုံးပါးကံကံရဲ့အယုဒ္ဓရာနားလည်သဘောပေါက်ပြီးယုံကြည်ဖို့မလိုဘူးလားအဲ့ဒါကအခြေခံပဲဟုတ်ကဲ့လားကောင်းဆုံးနတံကံတရားနဲ့သုံးပါးယရဏယုံရင်လေ သို့ကံပြုရာရှက်ကြောင်းများလို့သီလတရားလုံးုံပေသီလလုံးလင်းကြည်ရွှင်လန်းလို့ဝမ်းသာအာရနှစ်သိမ့်ပေ နှစ်သိမ့်တော့ခါကိုစိတ်ငြိမ်လို့ဝမ်းသာရွှင်လန်းနေပြီဆိုလို့ရှိရင်ကိုရောစိတ်ရောငြိမ်အေးနေတယ်နှစ်သိမ့်တော့ခါကိုစိတ်ငြိမ်လို့ငြိမ်အေးချမ်းသာရသလေ ချမ်းသာလေပြီတမာတိရဤညာမြင်တွေချမ်းသာနဲ့ကိုချမ်းသာစိတ်ချမ်းသာရှိလို့အထုတ်ပြီဆိုတော့စိတ်တည်ငြိမ်မှုတမာတိမြန်မြန်မရဘူးလားအဲတမာတိရပြီဆိုလို့ရှိရင်တော့ဝိပဿနာအသိမဉဏ်ဖွညာအသိတွေအချိန်တန်တဲ့အခါပေါ်မလာဘူးလားချမ်းသာလေပြီတမာတိရဤညာမြင်တွေဝိပဿနာညာမြင်မဉဏ်ဖွညာမြင်နေရတယ် အဲ့ဒီသဘာဝသဘောပေါက်လားသဘာဝကြရလားလက်ခံနိုင်လားအဲ့ဒါမြတ်စွာဘုရားကိုအရှင်အနန္ဒကဒီချိန်ကအဲ့ဒီအကြောင်းရွတ်ဆက်ပုံကိုရှောက်တယ်မြတ်စွာဘုရားသီလလုံုံခြင်းကြောင့်ဘာများအကျိုးရပါလဲဘုရားအဲ့ဒါကြောင့်တော့မြတ်စွာဘုရားကအခြေကလှမ်းပြီးတော့အကုန်လုံးအကြောင်းကျိုးဆက်ဆက်ပြီးအခုအတိုင်းမြတ်စွာဘုရားမိန့်ကြတာ အဲ့ဒါမြတ်စွာဘုရားတရားတော်သဘာဝမကြဘူးလားသဘာဝကြတဲ့တရားတော်ကိုယုံကြည်မိတဲ့ပုဂ္ဂိုလ်တွေဟာကံကောင်းလို့လားကံဆိုးလို့မယုံကြည်မိတဲ့လူတွေကတော့ကံကောင်းတဲ့လူကတော့အထက်တက်မှာပေါ့ကံဆိုးတဲ့လူကတော့စောက်ထိုးပေါ့ဟုတ်လားသူမိုးမြုံနိုင်မှာမလားမမြုံနိုင်ဘူးဟုတ်ကဲ့လား gain လိုက်စို့ အတိပဲဆင်ញင်စဉ်းစားပြီဆိုနော်ကောင်းဆုံးနှစ်တန်းကံတရားနဲ့သုံးမယရဏယုံရင်လေသောကံပြုရာရှက်ကြောင်များလို့သောကံပြုရာရှက်ကြောင်များလို့သီလတရားလုံးကြုံပေသီလ သီလလုံးလင်းကြည်ရွှင်လန်းလို့သီလလုံးလင်းကြည်ရွှင်လန်းလို့ဝန္တာအာရနှစ်သိမ့်ပေဝန္တာအာရနှစ်သိမ့်ပေအဲ့ဒီရှေ့ကကိုရင်လေးမင်းမင်းရှေ့ကကိုရင်လေးလက်တို့စမ်းအဲမတတ်တာမတရအဲကိုရင်ကကိုရင်နဲ့မတူဘူးမြောင်းနဲ့တူနေတယ်တရားနာရင်တော့မဆော့ကင်လိုက်ဆို ကောင်းဆိုးနှစ်တန်းကံတရားနှင့်သုံးပါးယရနာယုံရင်လေသုံးပါးယရနာယုံရင်လေသောကံပြုရာရှက်ကြောင်များလို့သောကံပြုရာရှက်ကြောင်များလို့သီလတရားလုံးကြုံပေသီလတရားလုံးကြုံပေသီလလုံးလင်းကြည်ရွှင်လန်းလို့ မ်းသာအာရနှစ်သိမ့်ပေဝမ်းသာအာရနှစ်သိမ့်ပေနှစ်သိမ့်သောခါကိုစိတ်ငြိမ်လို့နှစ်သိမ့်သောခါကိုစိတ်ငြိမ်လို့ငြိမ်အေးချမ်းသာရသလေငြိမ်အေးချမ်းသာရသလေချမ်းသာလေပြီသမာဓိရဤဉာဏ်မြင်တွေချမ်း ကင်သဘောပေါက်ပြီးသားဆိုတော့ရလွယ်မှာပေါ့နော်ကင်ဆိုကြည်သား တော်ဖရာရှိခိုးစာအုပ်နောက်ကျောဘုံမှာပါတယ်မဟုတ်လားအေးပါမှန်းသိတဲ့လူကတော့စာကြည့်လိုက်နေတယ်ဟုတ်လားနောက်ကျောဘုံနောက်ကျောဘက်ကအတွင်းကမဟုတ်ဘူးအပြင်ဘက်ကအပြင်ဘက်ကနောက်ကျောဘုံအပြင်ဘက်ကအတွင်းထဲမှာမဟုတ်ဘူးအပြင်ဘက်ကအဖုံးပေါ်မှာအဖုံးမှာတွေ့လား gain တွေ့ရင်အဲ့ဒီတိုင်းဆိုနောက်နှစ်ခေါက် ကဆောင်းပုတ်ပါဆိုမနေ့ကဆောင်းပုတ်လည်းပါတယ်ဟုတ်လားမှန်ပါဗျာအဲအဲ့ဒီကစဆို အဲ့ဒီစာအုပ်ကလေးဘယ်လောက်ပေးရ900ဟိုစာအုပ်ကလေးသေးသေး900တောင်ပေးရတယ်နော်တန်ရဲ့လားဟမ်ဒီဆောင်ဘုတ်နှစ်ခုနဲ့ပဲတမ်းမနေဘူးလားဟေးတမ်းတယ်ဟုတ်ကဲ့လားအဲတမ်းမှန်းသိအောင်သေသေးချာချာစဉ်းစားဟုတ်ကဲ့လားပြီးတော့ဒီလောက်တန်ဖိုးရှိတဲ့စာအုပ်ကို ရိတ်တာထွက်တဲ့အခါကျတော့အိမ်ကြတော့ပြစ်ထားလိုက်ဟမ်ဘာလို့ကဘုရားဟောဘုရားစင်မတင်ထားလိုက်ဟမ်အိယာဖေးထားရမှာဟုတ်ကဲ့လားအဲစာအုပ်အိယာဖေးထားပြီးတခေါခေါနဲ့အိပ်ပေါ့ဟုတ်ဘူးလားကိုရင်ထိုင်ဟဲ့တမလင်ခွေကြီးလာပြီ မြောက်ဒီမြောက်တော်တော်ဆုံးမရခက်တဲ့မြောက်ပဲ။ gain ဒါလည်းဒီနေ့ဒီလောက်ဆိုတော်ရပေါ့နော်။ညကို၄နိုင်55ရှိတော့များများပြောတော့မေ့မှာပေါ့ဟုတ်လား။နည်းနည်းပြောတော့မှားရတာနည်းတော့မမေ့ဘူးပေါ့။ဒါကြောင့်ဘုန်းကြီးတို့ပြိဿဟာအခြေခံဖြစ်တဲ့ကိုချင်းသီလကိုလုံခြုံအောင်ထိမ့်သိမ့်ပြီးတော့ လုံခြုံတဲ့ကိုကျင့်သီလကိုအခြေခံပြီးတမာရိဘာဝနာဝိပဿနာဘာဝနာအကျင့်တွေကျင့်ကြံကြိုးစားပွားများအထောက်ကြခြင်းအပြင်မိမိတို့တဏ္ဍမှာအစစ်အမှန်ဖြစ်တဲ့ဝိပဿနာဉာဏ်နဲ့ထက်ထက်တဏ္ဍတဆင့်နဲ့တဆင့်ဖြစ်ပေါ်ပြီးလေမဲ့ဉာဏ်ဘုံဉာဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ရပါစေ။ ရှည်တည်ရခြင်းစီပင်ပြန့်ပွားခြင်းထွန်းကားခြင်းအကျိုးငါ၎င်းဆင်းရဲခတ်သိမ်းကင်းငြိမ်ပါရခြင်းအကျိုးငါ၎င်းယနေ့နံနဲ့အာယုန်တဲ့ချိန်၌လိုင်မြို့နယ် 12ရက်ွက်၌နေထိုင်သောဦးအောင်ရွှေဒေါ်ကျင်ထေးမိသားစုတို့ကအမျိုးကောင်းသားတို့ကိုရှစ်ပါးပြိခရာဆုံးလင်းစွာဖြင့်မြင့်မြတ်သောယဟန်အဖြစ်ရှင်ဖြစ်သော သွတ်သွင်းချီးမြှင့်ခြင်းဥပသမ္မရမင်္ဂလာပပိစမင်္ဂလာသာသနာပြုကုသိုလ်ကိုအကြောင်းပြု၍ချမ်းမြေ့ရိပ်သာအတွင်း၌ချမ်းမြေ့စေရန်တတိပဋ္ဌာန်ကျင့်တို့ကိုကျင့်ကြံပွားများ ကြိုးစားအားထုတ်လျက်နေကြကုန်သောယဟန်ရှင်လူယောဂီသူတော်စင်ပေါင်းတို့အားမြတ်စွာဘုရားကိုအမှုထလျက်မွန်မြတ်သောအာယုံစွမ်းနေစွမ်းညနေဖြောရမကား တနေ့တာအဖြစ်လူဒန်းဆက်ကကြပါကုန်၏ထိုမှတပါဆရာတော်ဤနဝကမ္မအားအမေရိကန်ဒေါ်လာ100ဘုန်းကြီးဥသောနာနှင့်ဘုန်းကြီးဥသောပိတာတို့ဤနဝကမ္မအား ကျန်ငွေ4000စီကျန်ငွေ4000စီကျန်ကျောင်းတန်ဃာတော်12ပါးတို့ဤနဝကမ္မအာတပါးလင်တပေါင်းကြစီရှင်သာမဏေသုံးပါးတို့ဤနဝကမ္မအာတပါးလင်3000ကြစီ သီလရှင်၄ပါးတို့ဤနဝကမ္မအားသီလရှင်၄ပါးတို့ဤနဝကမ္မအားတပါးလင်တပေါင်းကြစီတပေါင်းကြစီတို့ကိုအသည်အသည်သူရညဘာကုန်ဤထုံမတပါဆောက်လုံနေစေဖြစ်သောလေတာအမျိုးသမီးယောဂီဆောင်အား ကျပ်35သိန်းမုံရွာမြို့ချမ်းသာကျွန်းရွာစာသင်ကျောင်းအားတသိန်းချမ်းမြေရိတ်တာစေပရိသာအားတသိန်းထာဝရဆွမ်းပရိသပင်အားတသိန်းကြစုစုပေါင်း 24သိန်းသောကျပ်ငွေတို့နှင့်တရားသော US ဒေါ်လာတို့ကိုလူတိုင်းညပါကုန်၏ထိုမှတပါရန်ကုန်မြို့ဒေါ်နုနုလက်ကရေစက်ချပွဲအား9000ကျပ်လန်ဒန်မြို့9000 ဒေါက်တာဒေါ်တင်တင်ထွေးကရေသက်ချပွဲအား9000ကျာရန်ကုန်မြို့ဦးဇော်မင်းတွင်ကရေသက်ချပွဲအားနှစ်သိန်းကြတို့ကိုအသည်အသည်သူရညဘာကုန်ဤထုံမတပါ တပြေတော်များသည်ဩဒီမှာကြံလေးရန်ကုန်မြို့ပါရမီရိုက်တာဒေါ်ညူညူမြင့်ကရေစက်ချပွဲအားသုံးတော်ကြတ်တို့ကိုပါဝင်လှူဒါန်းကြပါကုန်၏ထိုမှတပါတပြေတော်များသည် ကိုးပါးဥပုတ်သီလကိုလည်းကိုးပါးဥပုတ်သီလကိုလည်းခံယူဆောက်တည်ကြပါကုန်၏ခံယူဆောက်တည်ကြပါကုန်၏မေတ္တာဘာဝနာမေတ္တာဘာဝနာဝိပဿနာဘာဝနာတို့ကိုလည်းဝိပဿနာဘာဝနာတို့ကိုလည်းနာကြနာကြပွားများပွားများအားထုတ်ကြပါကုန်၏အားထုတ်ကြပါကုန်၏ဝေယဝိဆကိုလည်းဝေယဝိဆကိုလည်းဆောင်ရွက်ကြပါကုန်၏ ဤသို့ယနေ့ယခုတပြည့်တော်တို့ပြုစုရသောဤကောင်းမှုစုစုကြောင့်တပြည့်တော်တို့သည်